န်းကြီး7အငယ်1မှ9ထိုအခါလူများတို့တွင်မင်းလုပ်သောသူတို့သည်ယေရုရှလင်မြို့၌နေကြ၏ကျွင်းသောသူတို့သည်တန်ရှင်းသောအရာယေရုရှလင်မြို့၌တကြိမ်တွင်တယောက်အခြားသောမြို့တို့၌ကိုးယောက်နေရမည်အကြောင်းစီရတံပြုကြ၏ယေရုရှလင်မြို့၌နေခြင်းငှာအလိုလိုဝန်ခံသောသူ အပေါင်းတို့ကို လူများတို့သည် ကောင်းချီးပေးကြ၏ ယုဒမြို့ရွာတို့တွင်ဣသရေလလူ၊ယဇ်ပုရောဟိတ်၊လေဝိသား၊ဘုရားကျွန်၊ရှောလမုန်၏ကျွန်အမျိုးသားအသီးအသီးတို့သည်မိမိတို့ဆိုင်ရာအရပ်၌နေကြ၏။ယေရုရှလင်မြို့၌နေသောပြည်သူပြည်သားအကြီးအကဲ၊မင်းအရာရှိဟူမူကား၊ယုဒအမျိုး၊ဖာရက်၊မဟာလေလ၊ရှေဖတိ၊အာမရိ၊ဇာခရိ၊ဩဇိတို့မှဆင်းသက်သော အာတာယတပါရှိလောနိဇာခရိယောယိတ်အာဒယဟာဇယကောလဟောဇဘာရုတုမှဆင်းသက်သောမာတိယတပါနှင့်တကွာယေရုရှလင်မြို့၌နေသောဖာရက်အမျိုးသားသူရဲ468ယောက်တည်ဗိယံမင်အမျိုးယေရှာယဣတေလမာတိယကောလယပေဒယယောဒမေရှုလန်တို့မှဆင်းသက်သော တာလူသူနောက်ဂဘဲနှင့်တလဲအဆရှိသော928ယောက်သည်ဇိခရီတာယောလသည်ဗေယမင်အမျိုးအုပ်ဖြစ်၏တေနွာသားယူဒသည်ပြင်မြို့ကိုအုပ်ရ၏တဆေမဆက်လီယေပရောဟိတ်မူကားယေဒာယယောယရိတ်ယာခိန်နှင့်တကွအဟိတုမယာယုတ်ဇာဒုတ်မေရှုလံ ဟိလကိတို့မှဆင်းသက်သောဘုရားသခင်၏အိမ်တော်အုပ်ဆရာရအဆရှိသောအိမ်တော်အမှုကိုဆောင်ရွက်သော အမျိုးသားချင်း822ယောက်တည်ထိုမှတပါမာလခိပါရှုယဇာခရိအာမစီပေလလိယေယောဟန်တို့မှဆင်းသက်သောအဒါယအဆရှိသောအဆွေအမျိုးတကြီးအမျိုးသားချင်း242ယောက်တည် ဣမေရမေရှိလမုတ်အဟာတဲအာဇယေလတို့မှဆင်းသက်သောအာမရှဲအစရှိသောခွန်အားကြီးသောသူရဲ့အမျိုးသားချင်း128ယောက်တည်ဟာကဒေါလိန်သားဇာဗဒေလသည်သူတို့ကိုအုပ်ရ၏အငယ်15မှ19လေဝိသားမူကားဘုံနိဟာရှပိအာစရိကံ ဟာရှုတ်တို့မှဆင်းသက်သောရှေမယတပါလေဝိသားအကြီးရှပ်ဘေသဲနှင့်ဇောဇပတ်တို့သည်ဘုရားသခင်အိမ်တော်၌ပြင်အမှုကိုကြည့်ရှုစီရင်ရကြ၏အာတဇာပတိမိခါတို့မှဆင်းသက်သောမာတနိသည်ကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်ဆုတောင်းခြင်းအမှုမှာအကြီးလုံသောသူဖြစ်၏ဘာကပုကိသည်အပေါင်းဖော်တို့တွင် ဒုတိယသူဖြစ်၏ထိုမှတပါယေဒုတုံဂလာလ ရှမောတို့မှဆင်းသက်သောဩပတိရှိ၏တန်ရှင်းသောမြို့၌နေသောလေဝိသားပေါင်းက224ယောက်တည်တကဆောင်အကုတ်တာလမုန်ဆရှိသောတကားကိုစောင့်သောအမျိုးသားချင်းပေါင်းက182ယောက်တည်အငယ်20မှ24 ကျွင်းသောဣဒရေလအမျိုးသားယစ်ပရောဟိတ်လေဝိသားတို့သည်ယုဒမြို့ရွာတို့တွင်မိမိတို့ပိုင်ရင်အရ၌နေကြ၏ဖျားကျွန်တို့သည်အောဖေလအရ၌နေ၍ဇိဟန်နှင့်ဂိတပတ်တို့သည်ဖျားကျွန်အုပ်ဖြစ်ကြ၏မိခာမတနိဟာရှပိဗာနိတို့မှဆင်းသက်သောအိုစီသည်ယေရုရှလင်မြို့၌နေသော လေဝိသားတို့ကို အုပ်ရ၏ အာတအမျိုးသားတီချင်းတယ်တို့သည်လည်းဘုရားသခင်၏အိမ်တော်အမှုကိုကြည့်ရှုစီရင်ရကြ၏အကြောင်းမူကားတီချင်းတယ်တို့သည်နေ့ရက်အစဉ်တိုင်းစားစရာရိတ်ခါကိုခံရမည်အကြောင်းရှင်ဘရင်အမိန့်တော်ရှိ၏ယူဒအမျိုးဇာရအနွယ်မေရှစဘေလတာပေတဟိဒီလည်းရှင်ဘရင်အခွင့်နှင့်ပြည်သားတို့ကိုအုပ်၍အရေးတော်ပိုင်မင်းဖြစ်၏ အငယ်25မှ36ယူဒလူအချို့တို့သည်မြို့ရွာကျေးလက်သည်ဟုသောကိယယပါဘမြို့ရွာဒီဘုံမြို့ရွာရေကတ်စေလမြို့ရွာယေရှွမောလဒဘဲပါလက်ဟာဇယွာလဘေရရှေဘမြို့ရွာများဇီကလမေကောနမြို့ရွာများအင်ရီမုံဇာရယာမုတ်ဇာနောအဒုလံမြို့ရွာများ လာခိရှမြို့နှင့်ကျေးလက်များအဇေကာမြို့ရွာများဘေရရှေဘမြို့မှဆ၍ဟိန်နုံကြိုင်တိုင်အောင် အနှံ့ပြားနေကြ၏ဗေယံမြေမျိုးသားတို့သည်လည်းကေဘမိမတ်အာဤဘေတလန်မြို့ရွာတို့၌၎င်းအာနတုတ်နောဘအာနနိဟာဇောယာမဂိတ်တိန်ဟာဒိတ်ဇေဘိုင် နေပလတ်လောဒတ် ၊ဩနောမြို့များ၌၎င်း၊ဆရာသမားချိုင့်၌၎င်း နေကြ၏။လေဝိသားအသင်းအပေါင်းအချို့တို့သည်ယုဒပြည်၊အချို့တို့သည်ဗင်္ယာမိန်ပြည်၌နေကြ၏။